ရှင်ဟန်ခရစ်ခန်းကြီးရှိအငယ်1မှ7ယေရှုသည်လည်းတန်လွင်တောင်သို့ကြွတော်မူ၏နနစ်စောစောဗိမာန်တော်သို့တဖန်ကြွတော်မူ၍လူအပေါင်းတို့သည်အထံတော်သို့လာကြ၏ထိုအခါထိုင်တော်မူ၍ဆုံးမဩဝါဒပေးစဉ်တွင်မာယွင်ခြင်းအမှုကိုပြုလျက်နေသော မိမတယောက်ကိုတွေ့လျင်ကျမ်းပြူဆရာတို့နှင့်ပါရိရှဲတို့သည် ခေါ်ခဲ့၍ အလယ်၌ထားပြီးမှအရှင်ဖျားဤမိမသည်မှားယွင်းခြင်းအမှုကို ပြုစဉ်တွင်ပင် တွေ့မိပါသည် ထိုသို့သော မိမကိုကြောက်ခဲနှင့်ပြည့်ရမည်ဟု မောရှေသည် အကျွန်ုပ်တို့အားပညာတရား၌စီရင်ထုံးဖွဲ့ပါပြီတို့ရတွင် ကိုတော်သည်အဘယ်သို့ မိန်တော်မူမည်နည်းဟုလျှောက်ကြ၏ထိုသို့လျှောက်ကြသော ကိုတော်၌အပြစ်တင်ခွင့်ရှိစေခြင်းဟာ စုံစမ်းနှောက်ယှက်သောအားဖြင့်ရှောက်ကြ၏ယေရှုသည်အောက်သို့ငုံလျက်လက်ညိုးတော်နှင့်မြေ၌ရေးသား၍နေတော်မူ၏ထိုသူတို့သည်အထက်ထက်မေးလျှောက်ကြသောအခါကိုကိုလှန်တော်မူ၍တင်တို့တွင် အပြစ်ကင်းသောသူသည်ရှေးဥစွာ ကြောက်ခဲနှင့်ပြစ်စေဟု မိန်တော်မူပြီးမှတဖန်အောက်သို့ငုံ၍မြေ၌ရေးသားတော်မူပြန်၏ထိုသူတို့သည်ကြားရလျင် မိမိတို့စိတ်နှလုံးသည်မိမိတို့အပြစ်ကို ဖော်ပြသဖြင့်အသက်ကြီးသောသူမှဆ၍အငယ်ဆုံးသောသူတိုင်အောင်တယောက်နောက်တယောက်ထွက်သွားကြ၏ယေရှုသည်တယောက်တည်းကြံရစ်တော်မူ၍မိမသည် အလယ်၌ရပ်နေ၏ထိုအခါယေရှုသည် ကိုကိုလှန်တော်မူပြန်၍ထိုမိမမှတပါအဘယ်သူကိုမျှမမြင်လျင် အချင်းမိမ တင့်ကိုအပြစ်တင်သောသူတို့သည်အဘယ်မှာရှိကြသနည်း။သင်၏အမှုကိုအဘယ်သူမျှမစီရင်လောဟု မေးတော်မူ၏။ထိုမိန်းမကလည်း၊အဘယ်သူမျှမစီရင်ပါသခင်ဟုလျှောက်၏။ငါသည်လည်းသင်၏အမှုကိုမစီရင်။သွားလော့။နောက်တဖန်ဒုစရိုက်ကို မပြုနှင့်ဟုမိန့်တော်မူ၏။တဖန်တုံ၊ယေရှုက၊ငါသည်ဤလောက၏အလင်းဖြစ်၏ ငါနောက်သို့လိုက်သောသူသည်မှောင်မိုက်၌မသွားမလာ။အသက်၏အလင်းကို ရလိမ့်မည်ဟု မိန့်တော်မူ၏။ဖာရိရှဲတို့ကလည်း၊သင်သည်ကိုယ်အကြောင်းကိုသက်သေခံ၏။သင်၏သက်သေမတည်ဟု ဆိုကြ၏။ယေရှုကလည်း၊ငါသည်ကိုယ်အကြောင်းကိုသက်သေခံသော်လည်းငါ့သက်သေတည်၏။အကြောင်းမူကား၊ငါသည်အဘယ်အရပ်ကလာသည်ကို၎င်း၊အဘယ်အရပ်သို့သွားသည်ကို၎င်းငါသိ၏။သင်တို့မူကားမသိကြ သင်တို့သည်ဇာတိပဂတိအတိုင်းစီရင်တတ်ကြ၏ငါမူကားအဘယ်သူကိုမျှမစီရင်ငါသည်စီရင်တော်လဲငါ၏စီရင်ခြင်းသည်တည်၏အကြောင်းမူကားငါသည်တယောက်ထီးနေသည်မဟုတ်ငါကိုဆေလွတ်တော်မူသော ခမည်းတော်သည်ငါဘက်၌နေတော်မူ၏တက်တေခံနှူးတို့၏စကားသည်တရား၏ဟုတင်တို့ပညတ်တိကျမ်းစာ၌လာ၏ငါသည်ကိုအကြောင်းကိုတက်တေခံတော်သူဖြစ်၏ ငါ့ကိုစေလွှတ်တော်မူသော ခမည်းတော်သည်လည်းငါ့အကြောင်းကိုသက်သေခံတော်မူသည်ဟု မိန့်တော်မူ၏။ထိုသူတို့ကလည်း၊သင်၏ခမည်းတော်သည်အဘယ်မှာရှိသနည်းဟု မေးကြ၏။ယေရှုကလည်း၊သင်တို့သည်ငါ့ကိုမသိကြ။ငါ့ခမည်းတော်ကိုလည်းမသိကြ။ငါ့ကိုသိလျှင်ငါ့ခမည်းတော်ကိုလည်းသိကြလိမ့်မည်ဟု မိန့်တော်မူ၏။ဗိမာန်တော်၌ဆုံးမဩဝါဒပေးတော်မူစဉ်၊ဤစကားတော်ကိုဘဏ္ဍာတိုက်မှာ မိမ့်မွဲ့တော်မူ၏။ကိုရော၏အချိန်မစေ့မရောက်သေးသောကြောင့်အဘယ်သူမျှကိုရောကို မဖန်ဆီးကြ။အငယ်21မှ30တပံယေရှုကငါသည်တွားရမည်။သင်တို့သည်ငါကိုရှာကြလိမ့်မည်။ကိုအပြစ်၌လဲတေကြလိမ့်မည်။ငါတွားရအရက်တို့သင်တို့မရောက်နိုင်ကြဟုမိန်တော်မူ၏။ယူဒလူတို့ကလည်းငါတွားရ အရက်သို့တင်တို့မရောက်နိုင်ကြဟု သူသည်ဆိုသော ကိုအသက်ကိုတတ်မည်လောဟု ဆိုကြ၏ယေရှုကလည်းတင်တို့သည် အောက်သားဖြစ်ကြ၏ငါမူကားအထက်သားဖြစ်၏တင်တို့သည် လောကီသားဖြစ်ကြ၏ငါမူကားလောကီသားမဟုတ်ထိုကြောင့်တင်တို့သည်ကိုအပြစ်၌တေကြလိမ့်မည်ဟုငါဆို၏ငါသည်ဤမည်သောသူဖြစ်သည်ကိုတင်တို့သည်မယုံလင်ကိုအပြစ်၌တေကြလိမ့်မည်ဟုမိန်တော်မူ၏ထိုသူတို့ကလည်း သင်သည်အဘယ်သူနည်းဟုမေးလျင်ယေရှုကငါသည်သင်တို့အားအစဉ်ပြောဆိုသည့်အတိုင်းငါဖြစ်၏သင်တို့အမှု၌ငါပြောဆို စီရင်စရာများစွာရှိ၏သို့တော်လည်းငါကိုဆေလွတ်တော်မူသောသူသည်တစ္ဆာနှင့် ပြည့်စုံတော်မူ၏သူ၏အထံတော်၌ငါကြားသမျှကိုသာဤလောက၌ငါဟောပြောသည်ဟု မိန်တော်မူ၏ခမည်းတော်ကိုယိမှတ်၍မိန်တော်မူသည်ကို ထိုသူတို့သည်မရိပ်မိကြ။ထိုကြောင့်ယေရှုကသင်တို့သည်လူသားကိုမြှောက်ထားသောအခါငါသည်ဤမည်သောသူဖြစ်သည်ကို၎င်းငါသည်ကိုယ်လိုလျောက်အဘယ်အမှုကိုမျှမပြုဘဲငါခမည်းတော်သည်ငါအားနီးပေးတော်မူသည့်အတိုင်းငါဟောပြောသည်ကို၎င်းသင်တို့သည်သိကြလိမ့်မည်ငါကိုစေလွတ်တော်မူသောသူသည်ငါနှင့်အတူရှိတော်မူ၏ငါကို တကူဒီနေစေခြင်းက ခမည်းတော်သည်စွန့်ပစ်တော်မမူအကြောင်းမူကားနှစ်သက်တော်မူသောအမှုကိုအစင်မပြတ်ငါပြုသည်ဟု မိန်တော်မူ၏ထိုစကားတော်ကို မိန်တော်မူစဉ်လူများတို့သည်ယုံကြည်ခြင်းသို့ ရောက်ကြ၏အငယ်31မှ39ထိုအခါယေရှုက သင်တို့သည်ငါ၏ဒေသနာ၌တည်လျင်ငါတပြည့်အမှန်ဖြစ်ကြ၏ တမာတရားကိုလည်းသိကြသဖြင့်ထိုတရားသည်တင်တို့ကိုလွတ်လိမ့်မည်ဟုယုံကြည်သောယူရလူတို့အားမိန့်တော်မူ၏ယူရလူတို့ကလည်းငါတို့သည်အာဗျဟံအမျိုးဖြစ်ကြ၏အဘယ်သူထံ၌တယံတခါမျှကြုံမခံကြလွတ်လိမ့်မည်ဟု၍တင်သည်အဘယ်သို့ပြောဆိုသည်ဟု မေးမြန်းကြ၏ယေရှုကလည်းငါအမှန်အကန်ဆိုသည်ကား ဒုစရိုက်ကိုပြုသမျှသောသူတို့သည်ဒုစရိုက်၏ကျွန်ဖြစ်ကြ၏ကျွန်ဒီကားအိမ်၌အစဉ်အမြဲနေသည်မဟုတ်သားမူကားအစဉ်အမြဲနေ၏ထိုကြောင့်သားသည်တင်တို့ကိုလွတ်လင်တင်တို့သည်ဧကံအမှန်လွတ်ကြလိမ့်မည်တင်တို့သည် အာဗြဟံအမျိုးဖြစ်ကြသည်ကိုငါသိ၏သို့တော်လည်းငါ၏ဒေသနာသည်တင်တို့၌တည်နေရာကို မရသောကြောင့်တင်တို့သည်ငါကိုတန်အံ့သောငါရှာကြံကြ၏ အငယ်38မှ44ငါသည်ငါခမည်းတော်ထံ၌မြင်ခဲ့ပြီးသည့်အတိုင်းဟောပြော၏တင်တို့သည်တင်တို့၏အဖထံ၌မြင်ခဲ့ပြီးသည့်အတိုင်းပြုကြ၏ဟု မိန်တော်မူ၏ထိုသူတို့ကလည်းအာဗြဟံသည်ငါတို့အဖ ဖြစ်၏ဟု ဆိုကြ၏ယေရှုကလည်းတင်တို့သည်အာဗြဟံ၏တားမှန်လျင် အာဗြဟံ၏အကျင့်ကို ကျင့်ကြလိမ့်မည်ဖျားသခင်ထံတော်၌ကြားရသော သစ္စာတရားကို သင်တို့အားဟောပြောသောသူတည်းဟုသောငါကိုတန်အံ့သောငါသင်တို့သည်ယခုရှာကြံကြ၏အာဗြဟံသည် ထိုနည်းတူကျင့်သည်မဟုတ် သင်တို့သည် သင်တို့အဖ၏အကျင့်ကိုကျင့်ကြ၏ဟု မိန်တော်မူ၏ထိုသူတို့ကလည်းငါတို့သည်မြောက်မှထားသောအမျိုးမဟုတ်ဘုရားသခင်ဒီဟုသောငါတို့အဖတပါးသည် ရှိတော်မူသည်ဟု ဆိုကြ၏ယေရှုကလည်းဘုရားသခင်သည် သင်တို့အဖမှန်လျင် သင်တို့သည်ငါ့ကိုချစ်ကြလိမ့်မည်အကြောင်းမူကားငါသည်ဘုရားသခင်ထံတော်မှ ထွက်ကြွရောက်လာ၏ကိုအလိုလျောက်လာသည်မဟုတ်ဘုရားသခင်သည်ငါ့ကိုစေလွှတ်တော်မူ၏အဘယ်ကြောင့်ငါစကားကိုနားမလဲကြသနည်းငါဤဒေသနာကိုနားမခံမယူနိုင်သောကြောင့်သာတင်တို့သည်ငါစကားကိုနားမလဲကြတင်တို့သည်တင်တို့၏အဖဒီဟုသောမာနမှဆင်းသက်ကြ၏တင်တို့ အဖဤအလိုတို့လည်းလိုက်တတ်ကြ၏မာနသည်ရှေးဥစွာမှဆ၍လူအသက်ကိုတတ်တော်သူဖြစ်၏သူ၌တစ္ဆာတရားမရှိသောကြောင့်တစ္ဆာတရား၌မတီမနေသူသည် မှုသာစကားကိုပြောသောအခါမိမိပဂတိအတိုင်းပြော၏မှုသာစကား၌ကျင်လည်သောသူဖြစ်၏မှုသာဤအဖလည်းဖြစ်၏အငယ်၄၅မှ55 ငါသည်တစ္ဆာစကားကို ပြောသောကြောင့်သင်တို့မယုံကြငါ၌အပြစ်ရှိကြောင်းကိုသင်တို့တွင်အဘယ်သူ ဖော်ပြသနည်းတစ္ဆာစကားကိုငါပြောသည်မှန်လျင်အဘယ်ကြောင့်သင်တို့မယုံကြသနည်းဖျားသခင်နှင့်ဆက်ဆိုင်သောသူသည်ဖျားသခင်၏စကားတော်ကို နားထောင်တတ်၏သင်တို့သည်ဖျားသခင်နှင့်မဆက်ဆိုင်သောကြောင့်နားမထောင်ကြဟု မိန့်တော်မူ၏ ယုဒလူတို့ကလည်းတင်ဒီရှမာရိလူဖြစ်၏နတ်ဆိုးဆွဲသောသူလည်းဖြစ်၏ဟုငါတို့ပြောသောစကားသည်လျှောက်ပတ်သည်မဟုတ်လောဟု ဆိုကြ၏ယေရှုကလည်းငါသည်နတ်ဆိုးဆွဲသောသူမဟုတ်ငါခမည်းတော်ကိုချီးမြှောက်၏တင်တို့သည်ငါကိုရှုံချကြ၏ငါသည်ကိုဘုံတရေကိုမရှာငါ၏ဘုံတရေကိုရှာ၍စီရင်တော်မူသောသူရှိသေး၏ ငါအမှန်ကန်ဆိုသည်ကားငါစကားကို နားထောင်သောသူသည်တေခြင်းနှင့်အစင်မပြတ်ကင်းလွတ်လိမ့်မည်ဟုမိန်တော်မူ၏ယူရလူတို့ကလည်းတင်းသည်နတ်ဆိုးဆွဲသည်ကိုယခုငါတို့သိကြ၏အာဗျဟံမှစ၍ပရောဖက်တို့သည်တေလွန်ကြပြီတင်မူကားငါစကားကိုနားထောင်သောသူသည်တေခြင်းနှင့်အစင်မပြတ်ကင်းလွတ်လိမ့်မည်ဟု ဆိုပါသည်တကားငါတို့အဖအာဗျဟံထက်တင်သည်တာ၍ ကြီးမြတ်သလောသူသည်သေပြီးပရောဖက်တို့လည်းသေကြပြီတင်သည်အဘယ်သို့သောသူ၏အယံကို ဆောင်တည်းဟုဆိုကြ၏ယေရှုကလည်းငါသည် ကိုဂုံကိုပြလျင်ငါဂုံသည်အချီးနှီးဖြစ်၏ငါခမည်းတော်သည်ငါဂုံကိုထင်ရှားစေတော်မူ၏ထိုဖျားသခင်သည်ငါတို့၏ဖျားဟု၍တင်တို့ခေါ်ဝေါ်တတ်ကြ၏သို့တော်လည်းထိုဖျားသခင်ကိုတင်တို့မတိကြငါမူကားတိ၏ ငါမသိဟုငါဆိုလျင်သင်တို့ကဲ့သို့မှုသာသုံးသောသူဖြစ်လိမ့်မည်ထိုဘုရားသခင်ကိုငါသိ၏ဘုရားသခင်၏စကားတော်ကိုလည်းနားထောင်၏အငယ်56မှ59သင်တို့အဖအာဗြဟံသည်ငါကြွလာမည်အချိန်ကာလကို မျှော်မြင်ခြင်းဟံအလွန်အလိုရှိ၏မြင်ရသောအခါဝမ်းမြောက်ခြင်းသို့ ရောက်သည်ဟု မိန်တော်မူ၏ယူရလူတို့ကလည်း သင်၏အသက်သည်အနှစ်90မျှမရှိဘဲလျက်သင်သည်အာဗြဟံကိုမြင်လေပြီတကားဟုဆိုကြ၏ယေရှုကလည်းငါအမှန်ကန်ဆိုသည်ကားအာဗြဟံမဖြစ်မီငါဖြစ်၏ဟုမိန်တော်မူ၏ထိုအခါကိုရော့ကိုခဲနှင့်ပြစ်ချင်းငါကြောက်ခဲတို့ကိုကောက်ယူကြ၏ယေရှုသည်တိမ်ရှောင်၍ထိုသူတို့အလယ်၌ရှောက်သွားပြီလင်ဗိမာန်တော်မှထွက်ကြွတော်မူ၏